ဟေဘေဩရစာခန်းကြီး3အငယ်1မှ6ထိုတို့ဖြစ်လျင်ကောင်းကင်ဘုံနှင့်ဆက်ဆိုင်သောခေါ်ဖိတ်တော်မူခြင်းယေရှုကိုခံရသောသူတန်ရှင်းသောညီကိုတို့ငါတို့ဝန်ခံသောတမန်တော်နှင့်ယေဘုဟိမင်းဒီဟုသောယေရှု၏အကြောင်းကိုစိစိဆင်ခြင်ကြလော့မောရှိသည်ဘုရားသခင်အိမ်တော်တိမ်လုံး၌တစ္ဆာဆောင်တကဲ့သို့ယေရှုသည် မိမိကိုခန့်ထားတော်မူသောသူ၏အမှုတော်၌တစ္ဆာစောင့်တော်မူ၏။အိမ်ကိုဆောက်သောသူသည်အိမ်ထက်သာ၍ကြီးသောအတရေရှိတဲ့ကဲ့သို့ယေရှုသည် မောရှေထက်သာ၍ကြီးသောအတရေကို ခံထိုက်သောသူဖြစ်သည်ဟု ထင်မှတ်เสียအကြောင်းရှိ၏။အိမ်မည်ဒီကဇုံတယောက်သောသူဆောက်သောကြောင့်ဖြစ်၏။အလုံးစုံတို့ကိုတိဆောက်သောသူကဖျားသခင်ပေသည်။မောရှေသည်နောက်ဟောပြောလက်တန်သောအရာတို့ကို သက်သေခံခြင်းအလိုငှာအစေခံကဲ့သို့အိမ်တော်တိမ်လုံး၌တစ္ဆာဆောင်၏ခရစ်တော်မူကားသားကဲ့သို့အိမ်တော်ကိုအုပ်ဆိုး၍တစ္ဆာဆောင်တော်မူ၏ငါတို့ဒီကားရဲရင်ခြင်း၌၎င်း မျောလင့်ခြင်းနှင့်ဆက်ဆိုင်သောဝါကြွားဝမ်းမြောက်ခြင်း၌၎င်း အဆုံးတိုင်အောင်တည်ကြည်လျင် ထိုအိမ်တော်ဖြစ်သည်အငယ်9မှ73 ထိုကြောင့်တန်ရှင်းသောဝိညာဉ်တော်မိန်တော်မူသည်ကားယနေ့တွင် သင်တို့သည်ဗျာဒိတ်တော်အတန်ကိုကြားလက်ရှိသည်ဖြစ်၍ခိုင်မာသောစိတ်နှလုံးမရှိကြနှင့်သင်တို့အဖများသည်အနှစ်40ပတ်လုံးငါကိုအနီးနီးစုံစမ်း၍ငါ၏အမှုတို့ကိုမြင်ရသော တောတွင်ငါကိုဆန့်ကျင်ဘက်ပြု၍စုံစမ်းရာကာလ၌ရှိတကယ်သို့ မရှိစေကြနှင့်ထိုလူမျိုးကို ငါယွန်သည်ဖြစ်၍သူတို့သည် အစဉ်စိတ်သဘော မှားယွင်းတတ်ကြ၏။ငါ၏အလေ့အလာတို့ကို နားမလည်ကြဟုငါဆိုရ၏။ထိုကြောင့်သူတို့သည်ငါ၏ချမ်းသာထဲသို့မဝင်ရကြဟုအမျက်ထွက်၍ငါကျိန်ဆိုသည်ဟု မိန့်တော်မူချက်ရှိသည်နှင့်အညီ၊ညီအစ်ကိုတို့၊သင်တို့သည်အသက်ရှင်တော်မူသောဘုရားသခင့်ထံတော်မှ ထွက်သွားသောအားဖြင့်မယုံကြည်တတ် ဆိုးညစ်သော စိတ်နှလုံးမရှိစေခြင်းငှာတတိပြုကြလော့ဒုစရိုက်ဤလှည့်ပြားခြင်းအပြင်တင်တို့စိတ်နှလုံးမခိုင်မာစေခြင်းငှာယနေ့ဟူ၍ခေါ်ဝေါ်သောအချိန်နေ့တိုင်းအစဉ်အချင်းချင်းတယောက်ကိုတယောက် တိုက်တွန်းနှိုးဆော်ကြလော့အငယ်14မှ19ငါတို့သည်စိတ်ဆွဲလန်းခြင်းကို အစပြုတကဲ့သို့အဆုံးတိုင်အောင်တည်ကြည်လင်ခရစ်တော်နှင့် ဆက်ဆံသောသူဖြစ်ကြ၏ယနေ့တွင်တင်တို့သည်ဗျာဒိတ်တော်အတန်ကိုကြားလျက်ရှိသည်ဖြစ်၍ဆန့်ကျင်ဘက်ပြုရာကာလ၌ရှိတကဲ့သို့ခိုင်မာသောစိတ်နှလုံးမရှိကြနှင့်ဟုကျမ်းစာလာသည့်အရာမှာကြားပြီးမှဆန့်ကျင်ဘက်ပြုသောသူတို့ကအဘယ်သူနည်းမောရှေနောက်သို့လိုက်၍အေဂရုပြည်မှထွက်လာသောသူအပေါင်းတို့သည် ထိုတို့ပြုကြသည်မဟုတ်လော အနှစ်40ပတ်လုံး နှစ်သက်တော်မမူသောသူတို့ကားအဘယ်သူနည်းဒုစရိုက်အပြစ်ကိုပြုသောကြောင့်တော၌လဲ၍တည်သောသူပင်မဟုတ်လောသင်တို့သည်ငါ၏ချမ်းသာတဲ့သို့မဝင်ရကြဟုကျိန်ဆိုတော်မူသောသူတို့ကမယုံကြည်သောသူမှတပါအဘယ်သူနည်းတို့ဖြစ်၍သူတို့သည်မယုံကြည်သောကြောင့်သာမဝင်နိုင်သည်ကိုငါတို့သိမြင်ကြ၏